1338ခုနှစ်သရင်ကျော်လာပြီနေ့မော်လမြိုင်တောင်ဝိုင်းလေးမာဇီသာသနာ့ရိပ်သာတွင်သတိတုကဓမ္မယုံကြီးမှာယောဂီပြိဋ္ဌစုံညီကြရဒီဘုန်းကြီးများတရားဟောဖို့ပါပဲဒီနေ့ကတော့ ဗုဒ္ဓဘာသာနဲ့ပယ်တဲ့မှာနေရူးလေးကတနေ့အနေနဲ့ပေါ့လေပါဝင်နေပါလေသတိရလားဆိုတာဒီဝါလဘုသုံးလပါလုံးညာတော်မြတ်မြတ်စွာဘုရားရဲ့သုံးမဩဝါဒတော်အတိုင်းပါမူးကြလာပြီဆိုလို့ရှိရင်ညက်များတော်ကအတိုက်အုံလေးတွေလုပ်ပြီးတော့ စစ်တော်ကလေးဘောလေးမိုးဖူကြရဟန်းတော်များကလည်းပဲမိုးကာလပါမိုးလုံးလေလိုဘောလေးအတိုက်ဟုံကြောင်းနေပါသတင်းသုံးပြီးတော့ရသည့်ကိုယ်တော်များရဲ့သုဆုံးမကျက်သာသနာကိစ္စကိုဆောင်ရွက်ကြတယ်။သတင်းဝါလာကျွတ်တဲ့အခါမှာ ဒီလိုပဲကိုချမ်းသာတယ်လို့ကြွရောက်ကြပါလေအဲ့တော့အဲ့ဒီလိုသတင်းဝါဒပါလို့သတင်းလုံးပေါ်ကျင်းကျဲပေါ်လေဒီလသမားကြီးကျင်ညာခေါ်တဲ့ယဟန်တရားတွေပြင့်သုံးလို့ဒီခုလိုလာခြင်းတွေရောက်ပြီဆိုလို့ရှိရင်ဝါရဏပွဲဆိုတာပေါ့ဝါရဏဒီပွဲဆိုတာသာဝနာဒါရှိပါတယ် ကောင်းပါလေကမှာသာဝနာသာဝရဏပြည့်တယ်ဝါရဏပြည့်တယ်ဆိုတာမိမိမှာအပြည့်ရှိခဲ့လို့ရှိရင်ရေရတင်တယ်ဗောလေမညာမတာပြောဆိုဆုံးမဖို့ရန်တရင်လုံးပေါ်ခြင်းမိမိကိုအပ်နိုင်ပြောဆိုဖို့ရန်ခွင့်ပြုတာပါပဲ

မူလပါလို့အရင်သုံးပြီးတဲ့အခါမှာအနုဒါနာမိသိဆိုပြီးဝတ္တဝုဌာနာတိဌာနေဘဝရီတုံးသိခွေငါးခြေသားယဟများတို့ဟာငါပြားတွေဝတ္တဝုဌာနာမူလပါလုံးဝါမကျိုးမပေါက်ခဲနဲ့သတင်းသုံးပြီးတော့ညာတော်တို့အား ဒီဌာနေသုံးမျိုးသောအကြောင်းဌာနအချက်တို့ဖြင့်ဘဝရေတို့အပြည့်ရှိလို့ရှိရင်မိမိကိုယ်ကိုသုံးပါးကိုရာအနှံခြင်းခွင့်ပြုခြင်းခေါ်တဲ့ဘဝရဏပြုလို့ရာအနုဒါနာမိငါပြခွင့်ပြုတော်မူတဲ့ဝါလကျွတ်တဲ့ပုဂ္ဂိုလ်ကြီးဘဝရဏပြုတော် သုံးမျိုးသောအကြောင်းချက်တို့ဖြင့်ပွာဒနာပြုရဲဆိုတာဘုရားဓမ္မသာသနာလည်းပဲထဲမှာသာသနာဝန်ဆောင်ဖြစ်တဲ့ပုဂ္ဂိုလ်သူလိုတရင်ကျွတ်လာပြီးရောက်တဲ့အခါမှာဘုံဖြစ်တော်တဲ့အချိန်သတိထဲမှာတွားရောက်ပြီးတော့ဘဝရဏကြည့်ကြဒီခါနေပြီးဘဝရီတုံဆိုတဲ့အတိုင်းဝင်တန်ဃာတော်ကို မိမိကိုအပြည့်ရှိလို့ရှိရင်မညာပတာပြောဖို့ရန်အတန်ပါတယ်ခွင့်ပြုပါတယ်တရရဲ့မြင်လို့ပဲဖြစ်ဖြစ်တရရဲ့ကြားလို့ပဲဖြစ်ဖြစ်တရရဲ့မြင်ကြတာမရှိရင်လည်းယုံဝတ္တန်တရားဘာလို့ရှိခဲ့လို့ပဲဖြစ်ဖြစ်အဲလိုအကြောင်းသုံးချက်ကြောင့်ဒီလိုက ခုနစောစောပိုင်းကပြောသလိုပေါ့လေဒီနေ့ကိုအနံပါပဲရေဒီနေ့ပြောဖို့ရန်သုံးပါဖို့ရန်ခွင့်ပြုပါတယ်အဲ့ဒီလိုဖိတ်ကြားတဲ့ဟာကိုဘဝရဏပြည့်တယ်လို့ပြောပါတယ်ရသော်ဘုရားကသားကောင်တွေဟာသူတို့အချင်းချင်းအပြည့်အနာစာတွေပြီးလို့ရှိရင်ဒီလိုတတိပေးတာမျိုး ဆုံးမတာမျိုးတားမြစ်တာမျိုးရှိမှမရှိပဲဘူးအဲတော့သူနဲ့သူအတူတကဝဥပေါင်းပြီးတော့ဘောရေချက်ဒီအလုပ်တဲ့ခါမျိုးမှာအဲဒီလိုတိဋ္ဌာန်သဘောမျိုးလို့တိဋ္ဌာန်နီးနီးမျိုးလို့မကြိုက်ဘူးမြတ်စွာဘုရားဒါချင်းချင်းဒီသားစုစိတ်ဓာတ်ရှိပြီးတော့ဗောလေသူတူမှာအစ်အစ်နာစာရှိရင်အချိန်လေးပေါ့ကြီးတဲ့အပြစ်လည်းပဲသေးသွားအောင် ငယ်တဲ့ပြည့်လည်းပဲပပြောက်သွားအရှင်းအပြစ်တွေလည်းမရောက်ရအောင်ဆိုပြီးတော့ပါမေတ္တာကရုဏာထားပြီးတော့ကာကွယ်စောင့်ကြောက်စောင့်ကြောက်ကြတယ်ဒါမှမိသားစုစိတ်ရှိတယ်လို့ဆိုရပါတယ်အဲ့တော့အဲ့ဒီလိုသိက္ခာသားကောင်ကြီးညီနီးမျိုးငါသားတော်မရှိရဘူးတဲ့ဒီလိုလောက်ကြားထားတာရှိပါတယ်ဒီလိုလည်းပဲကာရဏဘသိရှိတွေက စကားမပြောဘဲနဲ့ကျင့်တဲ့အလုပ်ကိုသူတို့ကသိပြီးတော့အသားပေးကြတယ်။အဲဒီလိုကျင့်မှာပဲထူးညတ်တယ်လို့လည်းပဲသူတို့အယူလွဲကြတယ်။မူကပတ္တမူကပတ္တကမူကဆိုတာကစကားမပြောတတ်တဲ့ပုဂ္ဂိုလ်အာအဆိုတာပတ္တဆိုတာအကျင့်အာအကျင့်စကားမပြောတတ်ဘူးဆိုတော့ယောက်ရဲ့ပြည့်ကိုတယောက်က တွေ့နေလို့ချင်းခုနကစကားပြောတတ်တဲ့ပုဂ္ဂိုလ်ကဘယ်လိုဘယ်လိုနေရာမှာဘယ်လိုအချက်မှာအပြည့်နာစာတွေတွေ့တယ်စိတ်ချလောက်တဲ့ပုဂ္ဂိုလ်ရဲ့ခံကဘယ်လိုအပြစ်တွေကျူးလွန်နေလဲဒိဋ္ဌမမြင်မကြပြီလေလို့မယုံတင်ငါစရာတွေဖြစ်တယ်ဆိုတာပေါ့အဲ့ဒီလိုအခြေအနေမျိုးရောက်နေပါလေခင်ဗျသူ့ဘုံမှာသူ့ မေတ္တာကရုဏာထားပြီးတော့မိသားစုစိတ်ဓာတ်မျိုးနဲ့တတိလုံးမှာစိတ်ဓာတ်မျိုးနဲ့သတိမပေးဘူးဆိုလို့ရှိရင်ဒါမူကပတ္တပဲဒါမှပြောမယ်နဲ့ကျင့်လို့ရှိရင်မူကပတ္တသာရဏဘဒိဋ္ဌိကြီးကျင့်တဲ့အပြင်နဲ့အဲ့ဒီအကျင့်မျိုးလည်းတော့မကျင့်ရဘူးလို့ပြောဆိုကြတာသရိစ္ဆာနီနီမျိုးဒိဋ္ဌိကြီးကျင့်နည်းမျိုးကိုပယ်ရှားတဲ့အနေနဲ့ပေါ့လေသာသနာ့ဘောင်မှာသာသနာဝန်ထမ်းတွေနဲ့ သာသနာဝန်ထမ်းနေရ၍သာသနာကျင့်ဖို့တို့ရည်ကြည်ဖို့တို့မြတ်စွာဘုရားကပြည့်ညတ်ထားတာအမြင်လိုပဲဖြစ်ဖြစ်ကြားလိုပဲဖြစ်ဖြစ်ဇုမတန်တရားဖြစ်လိုပဲဖြစ်ဖြစ်သံဃာတော်ကိုတပည့်တော်ကအတ္တံပါတယ်မိမိကိုအတ္တံပါတယ်ပြောဆိုဆုံးမဖို့ရခွင့်ပြုပါတယ်ဆိုတာကိုလောက်တာပါပဲ

ဒီပြောဆိုဆုံးမတဲ့နေရာမှာဂုံထိကကြအောင်ပြီးတော့ကဲ့ရတဲ့အနေနဲ့မတန်ရှင်းတဲ့စိတ်နဲ့လူပြောဆိုရပါလားဆိုတော့လူကံပါဥပါဒါယတနာတဲ့သရုဏအကြောင်းပြုပြီးတော့မေတ္တာအဲသရုဏရှေ့ထားပြီးတော့ဗောလေတနာတဲ့အနေနဲ့ကြီးကြီးတဲ့စိတ်ကြီးနေလို့ရှိရင်ဒါသူ့ ဒီသုတ်ပံတန်လျာမတန်သောအကျိုးစီးပွားတွေကျကြတော့မှာပဲမသိရပါဘူးနဲ့ဆိုတဲ့အနေနဲ့သိရတဲ့အခြေအနေကလွတ်မြောက်သွားပြီလို့တဲ့ကရုဏာအပြည့်ဝထားပြီးတော့ပြောကြပါသိကောင်းတယ်လို့ဒါဘုန်းကြီးတို့သာသနာလောကထဲမှာမဟုတ်ပါဘူးသာသနာဝန်ထမ်းတွေနေနေဟုတ်ပါဘူးဒီလောကမှာလည်းပဲအဲ့ဒါကြီးရှိနေမှာလေ မိသားစုစိတ်ဓာတ်ငွေ့ညင်နိုင်တဲ့ပုံကိုယ်ကြီးဆိုရင်ဒါတွေကရှိတဲ့နေရာတွေပါပဲ။ကိလေသာမပြင်းသေးဘူးဆိုလို့ရှိရင်တော့ကိလေသာအကြောင်းခံပြီးတော့မကောင်းတဲ့အကြံစီမကောင်းတဲ့ကိုယ်လုံးအပြုအမူတွေဆိုတာဒါကတော့မသိကြသေးဘူးပေါ့လေ။နဲတာနဲ့များတာကဒါကကြွားချတာပါပဲ။ဒီရဏနဲ့သူစိတ်တော်ပြီးတော့ ရုပ်ပါတဲ့သဘောမျိုးနဲ့ပြုမှုတာလည်းပဲရှိပါတယ်အမှတ်တမဲနဲ့စေတနာမပါဘဲနဲ့ပေါ့လေဒီပြုတာမျိုးတွေလည်းပဲရှိတယ်ဘယ်လိုပဲဖြစ်စေအပြုခါတဲ့ပုဂ္ဂိုလ်ကယောနိသမနတိကာကထားပြီးတော့သိကံသိနေဒီလိုပဲဝေမယူပဲနဲ့ပေါ့လေခွင့်လွတ်ခံရခွင့်လွတ်နိုင်လောက်အောင်လည်းပဲအာခုန ကျူးတဲ့ပုဂ္ဂိုလ်ကဘယ်လိုဒီမှာတောင်းမှရဒီတော့အချင်းချင်းလည်းပဲအပြည့်နာတာတုံးတရားရှိလို့ရှိရင်သတိသေးပါမညာမတာသတိသေးပါဆိုတာပေါ့ဒါဒီလောကမှာလည်းပဲဒါဒီသုံးတဲ့ဟာတွေပါအမှန်ကောင်းပါတယ်အဲဒီလိုကရုဏာရှိထားပြီးတော့ကျင်နာတနာတဲ့သဘောထားပြီးတော့မြင်ကြယုံမှတန်တရားပေါ်လို့73ချက်နဲ့ ထောက်ပြတဲ့အဖြစ်ကိုတဲ့ပြည့်မြင်ပြီးတော့ပပြအောင်လို့ရှင်းစားပြပါမယ်တာဝန်ခံချက်ကိုဒီပြေးခံရတဲ့ပုဂ္ဂိုလ်ကငါဒီပေးရမလားပြည့်ပြောရမလားပြည့်ကြရမလားဆိုပြီးတော့စိတ်ဆုံးမသွားခင်နဲ့အရှင်ဘုရားတတိပြေးပေါ်ရလို့ဆိုပါတယ်တတိတော့อืมဘုရားတတိတာမပြေးဘူးဆိုလို့ရှိရင်တော့ကိုယ့်အပြည့်ကိုပြင်မတိမှာမဟုတ်ဘူးပြင်မမြင်မှာမဟုတ်ဘူးအရှင်ဘုရားကသူ့နာထားပြီးတော့ သတိပေးလို့ထောက်ပြလို့တတိတော်ကိုကြည့်ကြည့်နေမှာတော့အဲ့ဒီအပြည့်တွေကိုပပြောင်းလို့ကုစားပြပါမယ်ဆိုတာပေါ့လေဒါဝန်ခံချက်တည်းရဒါလည်းပဲယူကျေးမှုပါအမှန်ကောင်းပါအဲ့ဒါလိုပြုလုပ်တဲ့အစင်အလာပေါ့ဒီလိုဆိုဆရာလက်တက်တော်ခါတဲ့ကရှိခဲ့ပါလေအဲဒီကောင်းမြတ်တဲ့အစင်အလာမပြတ်ဒီနေ့ သရင်ကျုပ်လာပြီးနေမှာပေါ့တန်ဃာတော်အရှင်မြတ်ကြီးဘဝရဏပြီးကြတယ်ဆိုတာကြီးဘဝရဏနေပါလားအဲ့တော့စိတ်ရလက်တဲ့တော့ကာကစပြီးတော့ယခုအထိပေါ့လေမြတ်စွာဘုရားသုဆုံးမကြီးအတိုင်းတတ်နိုင်တယ်မြတ်ဒီလဓမ္မကြီးပညာကိလေသာငြိမ်းချောင်းသမဏဓမ္မယဟန်တရားကိုရှင်းသုံးတာ ဒီလုံးလာတော့ဝါကျွတ်ပြီဆိုလို့ရှိရင်ဆရာလက်တဲ့တော့ခါကတော့ဘုရားထာမောင်ရောက်ရှိပြီးတော့မိမိတို့ရရှိတဲ့တရားအခြေအနေတွေကိုမြတ်စွာဘုရားကြောက်ထားလို့ရှိပါတယ်။အဲတော့ခုခေတ်မှာတော့မြတ်စွာဘုရားကပရိနိဗ္ဗာန်ဆံသွားတော့ကြောက်ထားကြရမယ်ရှိကြောက်ထားကြရမယ်ရှိတော့အဲမိမိတို့အနေနဲ့ပေါ့လေညာတော့များပဲဖြစ်ဖြစ် လူကြောင့်များပဲဖြစ်ဖြစ်ပေါ့ဝါရင်၃လပါလို့မိမိတို့အတိုင်းအတာနဲ့သီလသမာဓိကျင့်ကြအကျင့်တရားတွေကျင့်သုံးလို့ဘလောက်အဖြစ်ပေါက်ရောက်သွားပါလေရလတ်ဒီဘလောက်ရှိပါလေဆိုတာပေါ့တွက်ကြည့်ရတာပေါ့တွက်ကြည့်သိပါလားဒါတော့သီလအကျင့်လေးလောက်နဲ့တော့ကောင်းကောင်းသရတရား သာသနာမှာတရားတရားမဖြစ်လာဘူးပေါ့မာဂတိလဆင်ရထားပြီးတော့ဒီကုသိုလ်ပြိပဒံတရားကြီးအားထုတ်လို့ရှိရင်ဓမ္မတိပညာတရားကြီးအားထုတ်ရင်အားထုတ်တော့ကိုယ်မှာပြေဝလာတယ်ပဲအဲလိုပြေဝလာတဲ့အခါမှာတရားမြင်တော့ကြားမြင်ဆိုတဲ့အတိုင်းပေါ့လေတရားသဘောလေးကြီးလက်တွေ့အားထုတ်တော့တရားသိပြီတရားသိပြီဆိုတော့တရားနဲ့ပေါ်ကျူးထားတယ် ဂုဏ်တော်ကြီးပေါ်ကြည့်ထားတဲ့မြတ်စွာဘုရားဂုဏ်တော်ကြီးလည်းပဲတော့ပေါ်တာပဲဒီလိုပါအခုသာသနာတော်ကြီးနဲ့ကြုံကြိုက်ခဲ့လူတိုင်းအတွက်အကောင်းဆုံးအကျိုးစီးပွားအဆင့်မှဖြစ်တဲ့တရားဥပဒေမြတ်ဒီရတဲ့ဒီအထုတ်တယ်အထုတ်တဲ့အခါကျတော့တရားရဲ့ဂုဏ်ကျေးဇူးတွေရှိပြီးတော့ဓမ္မနွားရဓမ္မနွယ်ဆိုတဲ့အတိုင်းပေါ့လေ ဘုရားရဲ့ဂုဏ်တော်တွေလည်းပဲပေါ်လာတာဒီတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်သုဆုံးမကျတဲ့အတိုင်းရာဂရောတာမောဟငြိမ်းချောင်းဒီရသမားဒီပညာအကျင့်ကောင်းတွေကိုကောင်းကောင်းကိုကျင့်ပါပြီဆိုတာသံဃာတော်ရဲ့ဂုဏ်ကြီးလည်းပဲဆက်နေပြီးတော့ပေါ်လာပါတယ်သူတကယ်တော့ဘုရားရဲ့ဂုဏ်တော်ကြီးပေါ့လေဘုရားရဲ့ဂုဏ်တော်ကြီးပေါ်လာတဲ့အခါမှာအထုံနေတဲ့ခဏမှာလည်းဘုရားရဲ့ဂုဏ်တော်ကြီးပေါ်နေတော့ တရားထုတ်ပါတဲ့အတိုင်းဓမ္မပူဇာဆိုတဲ့အတိုင်းပฏิပတ်တိပူဇာဆိုတဲ့အတိုင်းအထုဥတည်ပြီးတော့ပူဇော်တာမဟုတ်ဘူးလေပူဇော်ပြီးသားဖြစ်နေတာအထုပူဇော်တဲ့အနေမျိုးဒါလုပ်လို့ရှိရင်လည်းပဲလုပ်တော့ဗောဓိကုမှာအကျိုးကျေးဇူးတွေရှိတာပါပဲအဲ့ဒါဓမ္မတဝါချင်းလုံးလုံးပေါ့လေအချိန်ကြီးသာသနာဝန်ထမ်းဖြစ်တဲ့ရဟန်းတော်များ မိမိတို့အတွက်ဘလောက်တရားကားတွေဖြစ်တယ်လဲဒီတော့တို့ကြောင့်များလည်းပဲဖွင့်တာကအခုလိုသာမဏေတာလာရောက်ပြီးတော့အားထုတ်တဲ့အခါမှာသင်္ဃာရတန်ဒီရက်20တန်ဒီဒလတန်ဒီဒလခွဲနလစပြီးတော့အားထုတ်တဲ့အခါမှာတရားသဘောလေးတွေဘယ်လောက်တွေ့ရှိပြီးတော့တရားအနှစ်သာရလေးတွေဘယ်လောက်သိသက်သွားတယ်လဲဆိုတာပေါ့တွေ့ကြည့်ရမှာပေါ့တွေ့ကြည့်ရမှာတွေ့ကြည့်လို့ကိုယ်မှာ အမျက်တွေထွက်တယ်ဆိုလို့ရှိရင်ဝိတ္တပြပါပဲတရားတွေအားထုတ်လို့တရားရဲ့အနှစ်သာရလေးကြီးလာလို့ရှိရင်တရားကလည်းပဲဒါပူဇော်ပြီးသားဖြစ်သွားတာပါပဲတရားပူဇော်ပြီးသားဖြစ်သွားတဲ့အတွက်တရားကိုတရားမှကိုထုတ်ပေါ်ထားတဲ့မြတ်စွာဘုရားကိုလည်းပဲပူဇော်ပြီးသားသံဃာလည်းပဲတပါးရဲ့ပူဇော်ပြီးသားဖြစ်သွားတာပါပဲအဲ့တော့ဒီနေ့တဝါတွင်းလုံးလုံးပေါ့လေဒုမို့တဝါတွင်းမှာရှင်းသလောက်ရပိုင်းလေးလပိုင်းလေး အထုပ်ကိုမိမိတို့ရရှိရဲ့တရားနဲ့မြတ်စွာဘုရားကိုပေါ့လေမြတ်စွာဘုရားအလိုတော်ကြမြတ်စွာဘုရားအဖြစ်တဆုံးဖြစ်တဲ့ပฏิပတ်တိပူဇော်မှုပေါ့ဒီကြည့်ရမယ်လို့ပါပဲအဲတော့အဲ့လိုပြုတဲ့အခါမျိုးမှာဒီယေရှုရှင်ဧကမာတိကမာတိဆရာတော်ဘုရားကြီးရှင်းရပါပြီတဲ့ ဇူလပဏာတပါဠိတော်ဘောသစ္စကပါဠိတော်အဲ့ဒီပါဠိတော်တွေကလူရင်းလေးဖွက်ပြီးတော့ဘုန်းကြီးကဒီတရားဟောပါပฏิပတ်တိကုသနာကာရတရားရှိခိုးလို့ပြီးရင်ဆိုတော့ကြားရတော့ကောင်းတတ်ထားပါတယ်အဲ့ဒါဓမ္မပฏิပတ်တိကုသနာကာရတရားရှိခိုးအနေမျိုးရောက်လာရတာ အကြောင်းကဒီလိုရှိပါတယ်အဲဒီသုလတစ္စကတုတ်တံအခုလုံးပေါ်ဒီဘုန်းကြီးကခြေထားပြီးတော့ဟောလို့ရှိရင်တော့ဒီလိုဘုရားရှိခိုးတဲ့အပိုင်ရောက်မှာမဟုတ်တော့ဘူးလူရဲလောက်ပဲဘုန်းကြီးကခွက်ပြီးတော့ဒီပတ္တိဒုစနာကာရဖြစ်ပုံအကြောင်းအရာလေးပေါ်လူကြံတွေ့ပြီးပါမယ်ဆက်ပြီးဆက်ပြီးပါမယ် တစ်ချိန်မှာမြတ်စွာဘုရားဝိသလိကြီးမဟာဝုတော်ဣတကာရကျောင်းတိုက်မှာတင်းတုံးနေပါတယ်။တဏ္ဍနဲ့ခဲမှာရှင်အတ္တတိဝတိကလူရဲသုံးငံကြွသွားခဲ့နိကန္တအဲပုဒ္ဒပါနိကန္တပုဒ္ဒ နိဂန္ဓတေကရုံးရဲ့သားသိစကပရပိုက်ကလည်းပဲလက်လျှောက်ဖွက်တဲ့အခါနဲ့သွားပြီးတော့စုံကြည့်ဒီခါမှာသိစကပရပိုက်ကအတ္တတိမထေနဲ့တွေ့ဆုံပြီးတော့ဒီလိုရဲ့ရှင်ဘောဓမဒီနည်းရဲ့တာဝကတွေကို ဘယ်လိုဆုံးမနေလဲဆုံးမတဲ့အချက်လက်တွေကဘယ်နှမျိုးကွဲပြားပြီးတော့ဘယ်လောက်များများဆုံးမတယ်လဲဆိုတာကိုအနည်းကြည့်ပါတယ်အနည်းကြည့်တဲ့အခါကျတော့သင်အတ္တတိမဖြစ်ရလည်းပဲတန်တယ်လို့သူ့ကိုအပြည့်ပြေးပြီးတော့သွားပါတယ်အဲ့ဒါဓမ္မသစ္စကပရပိုက်က သူကကိုယ့်ကိုယ်ကိုလည်းအတင်ကြီးတဲ့ပုဂ္ဂိုလ်ကိုကိုယ်အတင်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့တင်ကြီးတဲ့ကြီးစရာပါပဲသူမိဘဘက်ကလည်းပဲဝါရတစ်ထောင်အဲဖခင်ဘက်ကလည်းပဲဝါရတစ်ထောင်မိခင်ဘက်ကလည်းပဲဝါရတစ်ထောင်ဝါရနှစ်ထောင်ပေါင်းစားပြီးတော့ပေါ့လေမိဘလူရဲ့အယူဝါဒတွေကိုသူကအကုန်လုံးလေ့လာထားတော့ သိကြီးနေတာသိကြီးနေတယ်ဆိုတော့သိပြီးတော့သူကမဝင်မြင့်ဝင်မြင့်နေတော့သူနဲ့ရှင်းပြန်ပြီးတော့ပြောဆိုလိုက်လို့ရှိရင်ဘာမှမခံနိုင်ဘူးဆိုတာပဲလူသားတွေမဆိုထားတဲ့တိုင်ကိုယ်တော်မှသိသိကြည့်ပြီးတော့ပေါ့လေဝါဒတင်လိုက်လို့ရှိရင်ဒီတိုင်ဟာရင်းရင်ကြွားနိုင်တယ်ဆိုတာပေါ့လေသိထင်ကြည့်နေအဲ့တော့ဒီကြည့်ပြီးတော့ 900တော့လိတ်သမီးလိတ်သမီးတွေကိုခေါ်ပြီးတော့ဒီလိုလိုပဲမြတ်စွာဘုရားအဲသူဘောဓမထံသွားပြီးတော့ဝါရတင်မယ်ဆိုတော့သူသွားကြတယ်ဒီလိုမျိုးနဲ့တရားတော့အနိုင်ဆိုတဲ့အနေနဲ့သူကပိုက်ပြီးတော့သွားတာဟုတ်ကဲ့။ကိုရောက်တဲ့ခါကျတော့မြတ်စွာဘုရားကသူမေးတဲ့ပုံမှာပဲသူကျင်းတဲ့ဝါရပုံမှာပဲ မိကြားလိုက်တဲ့အချက်ကိုသူကကောင်းကောင်းမပြေနိုင်ဘူးတခါတည်းခေါင်းလိုက်ဆိုင်ကြပြီးတော့အာအာကြီးလို့ဖြစ်သွားစိစကစီလေးစိစကစီလေးဆိုတာမပြေဘူးဒီတိုင်းပဲသုံးငိမ်တိုင်နိုင်ပေါ့လေမပြေပဲနဲ့ကောင်းလိုက်ဆိုင်ကြပြီးတော့နေတာအဲ့တော့မြတ်စွာဘုရားနဲ့စိစကပရပိုင်းနဲ့ရှင်ပြန်ပြီးတော့ဝါရပြန်လို့နေတော့ဒီမှာဟောဖို့တော့မဟုတ်ပါဘူးအဲ့ဒါဒီဟောနေလို့ရှိရင်ဘုန်းကြီးတို့ဒီပฏิပတ်တိ ဥဒနာကာရတတ်ရှိခိုးလူရင်းရောက်မှာမဟုတ်တော့ဘူးအဲ့တော့တိသာယုံမြဘုန်းကြီးကဏ္ဍလေးတွေ့ပြီးတော့ပြေးလိုက်ရတယ်တော့မြတ်စွာဘုရားကသုံးချိန်တိုင်တိုင်းဖြေပြီးငါမေးတဲ့အချက်ပေါ်မှာသိဖြေလေးဆိုတာပေါ့မိတ်ကြပါလေခင်ဗျသူကမဖြေဘဲနဲ့ခေါင်းနဲ့ထိုက်ကြပြီးတော့ဒီတိုင်းပဲတူလီပေါ်နေတာဒီခါမှာတရားမင်းက

ဝါဒကိုပြန်ပြီးတော့မဖြေချနိုင်လို့ရှိရင်တက္ကရိကြာကရွှေဒီဒီကြားမဲ့ပုဂ္ဂိုလ်ကြီးပဲဆိုတာပေါ့ဒီကအဲ့ဒါလို့အပြော့ကြီးခဲ့တာဟုတ်အဲ့လိုအပြော့ကြီးခဲ့တဲ့သစ္စာပရပတ်ဟာရှင်းပါလားရွှေဒီဒီရွှေပေါက်ကြီးတကူလုံးကိုယုံကုန်တော့မှခါတဲ့ထိုးပေါက်ပြီးတော့ဒီမှာဆွတ်ဆွတ်ဆိုးနေတယ် သစ္စာတကောကိုယုံတော်မှသုံးဖောက်ပြီးတော့ကျွဲ့ကျွဲ့ဆိုပေါ်ဒီသူကြီးကြနေပြီပဲလို့ငါပြားမှာတော့သူအရှင်းမရှိဘူးလို့ကိုကိုဖွင့်နေပြီးတော့ဒီမှာမြတ်စွာဘုရားပြအဲ့ဒါလေးလည်းမြတ်စွာဘုရားမြင်ကြတော်မူပါတယ်ဒီတော့သစ္စကပရပိုက်သစ္စကပရပိုက်ဟာဝါရရှုံးတော့ ကောင်းလိုက်ဆိုင်ကြနေတာဘာမှသူမတတ်နိုင်တော့ဘူးအဲလိုကောင်းလိုက်ဆိုင်ကြနေတော့မှခုနလိတ်သဝီပရိသတ်တွေကဒုက္ခခေါ်တဲ့လိတ်သဝီနင်းသားမြတ်စွာဘုရားကိုဆောက်ထားတယ်မြတ်စွာဘုရားတဲ့သစ္စကပရပိုက်ကလက်မလက်မကျိုးတဲ့လက်မရိုက်ထိုးခံရတဲ့မဇွန်လုံးကိုကနားလို့ရှိနေပါပြီဗျာတဲ့ ဒီမြတ်စွာဘုရားတကူကတော့သူကတော့ရှင်စိတ်တစ်လုံးနဲ့ပေါ့လေငါနဲ့ပြန်ပြီးတော့ဝါရပြန်လိုက်လို့ရှိရင်ဘယ်ပုဂ္ဂိုလ်မှမခံနိုင်ဘူးလက်ကတိကြနေပြီးတော့ရွှေတတိကြီးကြပါပဲအမနာကိုဓမ္မပြောကြည့်ပြီးတော့ပေါ့လေလက်မှတ်ထောင်ပြီးတော့လာရဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားရှင်းတော်ရောက်လိုက်တဲ့အခါကျတော့သူဟာတဲ့တက်မှကျိုးတဲ့ပဇွန်လုံးလို့ သဏ္ဍာန်လုံးလို့တဲ့ဒိဋ္ဌိမန်စွယ်ကြီးသူ့မှာကျိုးသွားပါပြီဒီလိုမှတ်သက်ကြတယ်အဲ့တော့ဓမ္မရကြပြီးတော့ကြောက်ထားတဲ့အခါမှာမြတ်စွာဘုရားကြောက်ထားတဲ့အခါမှာခုနသစ္စကပရပိုက်ကသူကနေသံဒုမူခနေသံဒုမူခပေါ့လေဓမ္မအဲဒီ ငါနဲ့တင်ဆွေးနွေးတာမဟုတ်ဘူးတဲ့မြတ်စွာဘုရားနဲ့ရှင်ပြန်ပြီးတော့ပေါ့လေပြောဆိုနေတာပါတဲ့ဒီမြတ်စွာဘုရားပဲကိုသစ္စကပရပိုက်ကလှည့်ပြီးတော့ဒီယောက်ျားနဲ့ယောက်ျားမိသားပြီးတော့ပြောဆိုနေတယ်ထားလိုက်ပါဗျာတဲ့ဒါဒီထားလိုက်ပါတဲ့သူအကျုံးကြီးဖြစ်နေတော့ပြီးလွယ်ပြီးတော့ပေါ့လေမြတ်စွာဘုရားကိုဆက်ထားတယ်အဲဒီမြတ်စွာဘုရားသာသနာတော်မှာဘယ်လိုအတိုင်းအတာအားဖြင့် သာဝကတွေဟာမြတ်စွာဘုရားရဲ့ဆုံးဆုံးမဩဝါဒကိုလက်တွေ့ရှင်းသုံးနေကြပါသလဲဆိုတာပါလက်တွေ့ရှင်းသုံးနေကြသလဲကြီးရွက်လိုက်ကြီးရွက်လိုက်အဲ့ဒီကြီးရွက်မှုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားမိတ်ကြားတဲ့အချက်ကလေးတွေပေါ်နေတယ်အဲ့ဒါနဲ့ဆက်နေပြီးတော့သူကမေးပါတယ်ဣဒ္ဓဝတ္တသနုဖော ဘောဓဘောဓမတသာဝကောသာသနာကရောဟောတိဩဝါဒပတိကရောစမင်းလျောက်ပါဦးကသိတ္တဝတ္တဘယ်ညလောက်တော့အတိုင်းအတာဖြင့်ဘောဓဘောဓမတအရှင်ဂေါရမဤသာဝကောတတိသာသာဝကတိသာသနာကရောသို့ဆုံးပါကိုလိုက်နာသူသည်ဩဝါဒပရိကရော ဩဝါဒကိုလိုက်နာရှင်းသုံးသူဒီဟောဒီဖြစ်ပါလေခရားဘယ်လိုအတိုက်တာအဖြစ်ရှင်ဂေါရမရဲ့တာဝကတူဟာမြတ်စွာဘုရားအဲသုံးဆုံးမရဲ့ကိုလက်တွေ့လိုက်နာရရောက်ပါလေဩဝါဒကိုလက်တွေ့ရှင်းသုံးရရောက်နေပါလေိဏဝိจิတေသောဝိဒကထာကတောဝိသရိသပါတောအပရပိသယော သတ္တုသာသနိဥရတတိတဲ့ဒါလည်းဆက်လိုက်ပါသေးတယ်ဒိနာဝိသိကေသောကုမြောက်ပြီးတော့ယုံမှမှုရှိပြီးဝိကတကထံကသောကျင်းသောဒုလောဒုလောတွေ့တော်မှုရှိပြီးဝါဒုလောဒုလောတွေ့တော်မှုကိုတွေ့တော်မှုကျင်းနေပြီဒီတရိစ္ဆပါတော့ရဲရဲကြီးရင်ပေါ့လေရဲရဲနဲ့ဖြစ်သူရောက်ပြီးအပ္ပရပိစရောမြတ်စွာဘုရားမှာတပါး အခြားယုံကြည်အားထားစရာမရှိဘူးတတ္တုသာသနေမြတ်စွာဘုရားသာသနာတော်၌အဲအဲ့ဒီကစပြီးတော့တတ္တုသာသနေမြတ်စွာဘုရားသာသနာတော်၌အိန္ဒဝုတိတိသောကုမြောက်ပြီးသောယုံမှယုံရှိပြီးဝိဒကထာကထောကင်းသော လူလောသူတော်နှင့်ပြည့်တော်ခြင်းရှိပြီးဝိတရိတပါတော်ရင်းရင်းချင်းလို့ရောက်ပြီးအပ္ပရအတ္တအပ္ပရပင်ဆိုရောမြတ်စွာဘုရားမှာတပါအခြားယုံကြည်ကိုးစားကြရမရှိသည်ဟုတ်တော်ရှိ၏ဝေရတိ ကျင့်သုံးနေထိုင်ပါကြလဲခရာအဲ့ဒီလိုမင်းလျှောက်တယ်မြတ်စွာဘုရားအဲ့လိုမင်းလျှောက်တဲ့အခါမှာမြတ်စွာဘုရားဒီကြားထဲမှာအဲယုံနာခန္ဓာကြီးခွဲပြပါရဲ့အဲ့ဒီယုံနာခန္ဓာကြီးကအတိတ်ယုံနာနေအနာဂတ်ယုံနာနေပြစ္ဆုတ်ပံယုံနာနေနာရီပါလေအခုချင်းတစ်ခုချင်းမှာပဲယုတ်တတ္တဝေဒနာတတ္တပေါ့လေဒီမှာအဲ့ဒါဒီတတ္တခန္ဓာ၅ပါးအခုချင်းခွဲပြီးတော့မြတ်စွာဘုရားမိကြပါလား

အဲဒီလိုဥပဒနာနဲ့မြင်လိုက်တယ်ဆိုလို့ရှိရင်ဒါအကောင်းဆုံးအမြင်အကောင်းဆုံးအကျင့်အကောင်းဆုံးကိလေသာမှလွတ်မြောက်မှုတဲ့အဲ့ဒီသုံးမျိုးနဲ့ပြည့်စုံသွားတော့တာပဲအဲ့ဒီသုံးမျိုးနဲ့ပြည့်စုံသွားတယ်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့ဂုဏ်ကျေးဇူးတွေတဲ့ဒီမှာပေါ်လာတယ်။ဘာဒီပေါ်လာတယ်ဆိုလို့ရှိရင်ဒီဒီမှာပါတဲ့အတိုင်းပဲ။ဟုတ်ကဲ့

ကာမသစ္စာလေးတာတရားမှာကိုတည်တည်ဒီကရုဏာစေသွားပညာအားဖြင့်ဟောကြားတော်မူပါ၏အဲ့ဒါကိုရှင်းလာမယ်ဘာဖြစ်လို့လဲဆိုတော့ရသော်ပြည့်သုသုံးမချက်ကိုလေဓမ္မအတိအကျလိုက်နာနေတာကိုသာရဏကရောဩဝါဒပရိကရောဆိုတာဟုတ်သာဝကတူဟာ တာဝကပြည်ပြီးပေါ့ဒီသုံးသုံးမကျင်အတိုင်းလိုက်နာနိုင်မှဒါမှတာဝကဆိုတာကိုမြတ်စွာဘုရားလည်းပဲတကယ်ကိုရီတရားတွေဟောထားတာကိုရီမြင်ထားတာပဲကိုရီသိထားတာပဲကိုရီသိထားတဲ့တရားတော်တွေကိုဒီမှာကိုရီဉာဏ်ဉာဏ်ရှိအောင်ဆိုပြီးတော့တာဝကတွေကအထုနေကြတာပဲမြတ်စွာဘုရားကဘုဒ္ဓတဲ့တစ္ဆာလေးပါအမှန်တရားကို ပိုက်ချခြင်းကိုသိမြင်တော်မူ၏ကိုကအမှန်တရားကိုသိနားလည်ပြီးမှဒီညဟောပြောလို့ဖြစ်တာကိုကမှမသိသေးပဲနဲ့ဒီညသွားပြီးတော့ဟောတယ်ဆိုတာဒါတဘာဝမကြဘူးလောကမှာလည်းအတ္တပညာအမျိုးမျိုးတွေရှိပါတယ်အဲ့ဒီအတ္တပညာမျိုးမျိုးတွေကိုသင်ကြားပြီးတော့ကိုကမှတစ်ဆင့် စစ်ပွားအနေနဲ့ပေါ့လေဒီနာလဲဒီနာလဲဒီလိုတဲ့ပုဂ္ဂိုလ်ဟာဒီညတိတိစုံစုံပေါ့လေလုံလုံလောက်လောက်ဒီနာလဲသွားတဲ့ဒီသင်ကြားဖို့ရကိုကပြီးပြီးကွာအဲ့ဒါဒီနာလဲဟာဟာနားလဲတာမှတင်နိုင်တာပေါ့နားမလဲပဲနဲ့ဘယ်တင်နိုင်လိမ့်မလဲမူလာကဆရာလုပ်လို့တဲ့ပုဂ္ဂိုလ်ဟာ ရှင်းပြနိုင်လောက်အောင်ကို့မှာကမူလာရကစပြီးတော့ဗောလေဆရာပြည့်မူလာရဆရာပြည့်အောင်းရမှာဗောအလေတန်းပြဆရာလုပ်လို့တဲ့ပုဂ္ဂိုလ်ကလည်းပဲအလေတန်းပြနိုင်လောက်အောင်ဗောပညာရည်ချင်းကိုပြည့်စုံထားရမှာဗောထက်တန်းပြဆရာလုပ်လို့တဲ့ပုဂ္ဂိုလ်ကလည်းပဲထက်တန်းပညာတွေဗောပြနိုင်လောက်အောင်ကို့မှာထက်တန်းပြအောင်ရှင်းအောင်အောင်ရမယ် ဒီတော့ကုလိုကောလိပ်တို့တက္ကသိုလ်တို့မှာဆရာလုပ်လို့တဲ့ပုဂ္ဂိုလ်ကလည်းပဲဆရာဆရာပေါ့လေဘွဲ့ကြီးဒါတွေရထားတာနော်ဒီကြဆရာတို့ဘာတို့ညာတို့ပေါ့လေဒီမှာအကြီးကတို့မမောက္ခတို့ဆိုတာဒီပုဂ္ဂိုလ်တွေပေါ့ဘွဲ့ကြီးပြီးပြီသူအတိုင်းအတာနဲ့ဒါတွေရထားမှာသူကဆရာလုပ်နေတာပဲကိုကမှဘာမှသူများကြက်နိုင်လောက်အောင်ရည်ရှင်းမရှိဘူးဆိုလို့ရှိရင်ဘယ်လိုနည်းနဲ့သူများကိုဒီနားလည်အောင်လုပ်နိုင်ပါမလဲ ဒါလိုပဲအခုဘုန်းကြီးတို့မြတ်စွာဘုရားအမှန်တရားကြီးဉာဏ်နားလည်အောင်လို့ပြောပြတဲ့နေရာမှာကိုယ်တိုင်ကိုယ်ရရှိဥစွာတည်ထားနေရမှာကိုတိထားတဲ့ဟာမှဟောလို့ဖြစ်ကိုတိထားတဲ့ဟာကမှဟောမှဒါမှလည်းပုံပြီးတော့ရင်းနေပိုင်မနေနဲ့မရှိသေးပဲနဲ့ဝိုးလိုဝါဒပေါ့လေသူများသွားပြီးတော့ဟောကြားရတယ်ဆိုတာဒါလည်းမဖြစ်ဘူးတော့သာရီတော့တာရှိပြီးတော့လက်တွေမရှိဘူးဆိုလို့ရှိရင်လည်းဒါလည်းပဲသိပြီးတော့ သူသူချာချာလေးလေးနက်နက်နဲ့ပြီးတာအဲတော့လက်တွေ့ပိုင်ထားရဘုရားမြတ်စွာဘုရားတကယ်လက်တွေ့ပဲလက်တွေ့ဘုရားပဲလက်တွေ့ရှင်လုံးနေတာလက်တွေ့ရှင်လုံးလို့ပြည့်ကုန်တာလက်တွေ့အကျင့်တွေရှင်းသုံးပြီးတော့ကိုယ်တဏ္ဍာမှာရှိတဲ့ကိလေသာတွေအဲလုံးဝတကားတဲ့ကုံဆုံးသွားတဲ့ဒီ ဖြစ်နိုင်ဘူးညာဘဝပေါင်းများစွာဒါနဆိုင်ရာပါရမီကိုရှိတယ်ဒီမှာတွေ့ရတာကညာလုံးလုံးဖြစ်တဲ့သားတွေသမီးတွေဟောဒီသမီးတွေမိမိအသက်တော်မှာဓမ္မဆွတ်နေရတာပါရမီပြည့်စုံပြီးတော့နောက်ဆုံးဒီမှာဗုဒ္ဓဆိုတဲ့ပွေကြီးရတာလေသစ္စာလေးပါအမှန်တရားကို ဒီဘဝထံမိမခံမဲနဲ့ကိုယ်ပိုင်ညာအဟုတ်သွားတဲ့ဓမ္မသိလာရတာအဲ့လိုမြတ်စွာဘုရားကိုယ်တိုင်ရှားဖွေပြီးတော့သိမြင်သိမြင်ပြီးအခုဟောကြားထားတဲ့တရားတွေလက်အဲ့ဒီလိုလက်တွေ့အားထုတ်လို့လက်တွေ့ရှားဖွေလို့ပိုင်ပိုင်နိုင်နိုင်သိမြင်ထားတဲ့ပုဂ္ဂိုလ်ရဲ့ဟောပြောချက်သာပဲသူသူချာချာအရာရောက်ပါလေဒါမျိုးကျမ်းဂန်များမှာပြထားတယ်ကာရကတိဝိုင်းကထာ ဝိတေတတော့အတိတ်ဒိဋ္ဌထသာရုမိတဲ့ဒီလိုဆိုပါတယ်ရှိမှအိကာရကတိဝကထာလက်တွေ့ကြကြပြည့်ပြည့်ဝတဲ့အဖြစ်အထုသောလေ့လာသောပုဂ္ဂိုလ်ဤဟောမိတ်ချက်သာလည်းဝိတေတတော့အထူးအားဖြင့်အတိတ်ဒိဋ္ဌထသာရုမိတဲ့လိုအပ်တဲ့အကျိုးတွေကိုကြည့်ကြည့်ဆုံးရှင်းနိုင်ပါသည်လို့ကျမ်းဂန်ပြပြတာပဲ ုန်းကြီးတို့မြတ်စွာဘုရားတကယ်ကိုပဲကာရကပဲလက်တွေ့ဘုရားပဲလက်တွေ့တရားလက်တွေ့ရှင်းသုံးလို့ရရှိတာတဲ့ပြည့်နေတဲ့တရားတွေကိုဒီမှာဟောကြားတာဟောကြားတော်မူတဲ့မြတ်စွာဘုရားတရားတော်ကိုသူးသူးခြားခြားကြီးပဲလက်တွေ့ရှင်းသုံးတဲ့ပုဂ္ဂိုလ်တွေအနေနဲ့ပြစ္ဆုတ်ပံအကျိုးသမလွန်ကျိုးပေါ့ကောင်းကျိုးချမ်းသာတွေဒီမှာဖြစ်ဆိုးနေတာပြည့်ပြည့်နေနိုင်တာပဲဒါဒါအတုပဲဒါဓမ္မမြတ်စွာဘုရား ဝိနည်းတတ္တဝါတွေအမှန်တရားသိမြင်ဖို့ရာဘောလို့အမှန်လေးညွှန်ကြားဖို့ရာအတွက်ရှိမှုပါတဲ့မြတ်စွာဘုရားကဘုဒ္ဓောတဲ့ဘုဒ္ဓောရှိတော်မူပြီဖြစ်ရဲ့တဲ့ကိုယ်တိုင်ရှိမှုကရှိမှုရာဟာဘာတိရမလဲဆိုတော့ခန္ဓာသစ္စာလေးပါးတရားပေါ့ဘုဒ္ဓသစ္စာလေးပါးအမှန်တရားကိုပိုင်းခြားသူလို့သိမြင်တော်မူပြီဖြစ်ရဲ့ မောရာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူရင်ပြုနေကြပါသည်အကျိုးဟာဓမ္မံပစ္စာလူတံတရားမှကိုတည်တည်ပြီးဟောကြားတော်မူပါ၏ဒီတည်တည်ကရုဏာကျေတော်ပညာအပြင်ဟောကြားတော်မူပါ၏သစ္စာလေးပါအမှန်တရားဒုက္ခသစ္စာသင်ရဲ့မှန်တရားဒုက္ခသမုဒယသစ္စာသင်ရဲ့ဒီကြောင့်အမှန်တရားဒုက္ခនិရောဓသစ္စာသင်ရဲ့ငြိမ်းရာ မှန်တရားနဲ့ဒုက္ခနိရောဓဂါမိနိဥဒ္ဒရိယဒုက္ခသိရရင်းရာတို့ရောက်ကြောင်းအပြင်ကောင်းအမှန်တရားဒါတော့ဘုန်းကြီးတို့တရားနယ်ပယ်ရဲ့ပုဂ္ဂိုလ်တွေနားလည်နေပါပြီဆရာဆက်ဆက်ဒီလဲဟောလို့ဒါတွေကကြီးလောက်တောင်ဖြစ်နေပါပြီဒီစာလေးပါဒါပဲနဲ့အကြောင်းဖွင့်တဲ့လို့ဟောလိုက်ဒီမှာဒေသနာရှင်ရောက်တဲ့ရောက်တော့လည်းပဲဒီနားလည်အောင်ထပ်ပြီးတော့ဟောရပါလိမ့်မယ် ဒုက္ခသစ္စာဆိုလို့ရှိရင်သိမှုသိမှုမြင်မှုကြားမှုအစရှိသောသိပြတဲ့မြယုံနာအပေါင်းတဲ့အဲဒီယုံနာပေါင်းဒါဒုက္ခသစ္စာခေါ်တာလေသိမှုဆိုတာကကိုယ်ထဲမှာပေါ့မာပြီးတော့သိတာပြော့ပြီးတော့သိတာပူပြီးတော့သိတာအေးပြီးတော့သိတာတောင့်တင်းလှုပ်ရှားပြီးတော့သိတာပေါ့သိကောင်းတဲ့ယုတ်တင်နဲ့စပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီပေါ့အသိမှုခေါ်ပါလေ ပြီးတော့ခေါင်းမှုပေးမှုထိုင်မှုကွေးမှုဆမ်းမှုတောင်းမှုငဲမှုကြွမှုလမ်းမှုချမ်းမှုမြေတောင်လေးခါတာမျိုးလုံးပိတ်တာဖွင့်တာအစပါပဲဒါတွေကသူ့ကိုခေါ်ပါတယ်အဲ့ဒါလေးကြီးကြည့်ပြီးသွားတာဒါသူ့မှုပေါ့လေအဲဒီပြင်လည်းပဲအကြောင်းအားလေးဆိုမြင်မှုတို့ကြားမှုတို့နားမှုတို့စားမှုတို့အဲဒါတွေလည်းပဲအများကြီးရှိပါတယ်ဒီမှာအဲ့ဒါတွေပါပဲအဲ့လိုသွား၆ပါးကသူ့မှုသူ့မှုမြင်မှုကြားမှုအစရှိတဲ့ ဖြစ်ပြတဲ့ယုံနာခန္ဓာတွေကိုဒီမှာဒုက္ခသစ္စာလို့ခေါ်ပါတယ်အဲ့ဒါလိုတရားတွေကိုလည်းပဲမြတ်စွာဘုရားကကုလိုတိုင်းပြီးပြီးပြီတဲ့ဒုက္ခပရိနိယဆိုတဲ့အတိုင်းပေါ့ဒီဒုက္ခသစ္စာတွေကိုပိုင်ပိုင်ခြားခြားပေါ့လေပိုင်ပိုင်နိုင်တဲ့ကမြတ်စွာဘုရားသိပြီအဲ့ဒါဗုဒ္ဓခေါ်ပါတယ်ပြီးတော့နိတ္တတာယာတောင်းတလူချင်းတာ လူချင်းတဲ့သဘောဒါသမှုရိယသစ္စာခေါ်ပါတယ်မြစ်တဲ့ကာယအဲတောက်တာလူချင်းတာကသမှုရိယသစ္စာမြညာကြနာသတိယတိယဒီလိုဟာတွေနဲ့ပတ်သက်ပြီးတော့ကိုယ်ကတတိမထားဘူးဆိုလို့ရှိရင်ဂရိတွေလို့တော့စိတ်အဆူစီးတွေကျယ်ပြီးတော့ယုံနာသဘောမှမတည်ဘူးဒုက္ခသစ္စာဒုက္ခသစ္စာမှမတည်ဘူးမြင်ရတာတွေကြားရတာတွေနားစားရသိရသိရတာတွေဘုလုံးဘာမှမသိဘူး မသိတော့အဲ့ဒါတွေကိုကိုကအကောင်းကျင်ပြီးတော့မြစ်တဲ့တယ်ตายရတယ်နေရာသေးတဲ့ဟာတွေကိုလည်းပဲတောင်းတောင်းတာတယ်ရတဲ့ဟာတွေကိုလည်းပဲတခါတည်းဆုတ်တိုင်ပြီးတော့တတ်မဲ့ဆွဲလာနေတယ်အဲ့ဒီလိုမြင်မှုကြားမှုအစရှိတဲ့ဟာတွေကိုကအကောင်းကျင်ပြီးတော့တောင်းတာตายရဆွဲလာတတ်မဲ့တာတွေအဲ့ဒါသမုဒိယသစ္စာလို့ခေါ်တယ် အဲ့လိုသဘောဟာဒါဆင်းရဲသိခြင်းရဲ့အကြောင်းဖြစ်တော်ဆင်းရဲရမုန်းဆက်ဆုပ်တော်မူတဲ့မြတ်စွာဘုရားဟာဆင်းရဲသိခြင်းရဲ့အကြောင်းသုရိယသစ္စာတွေကိုလည်းပဲမဲ့၄ပါးနဲ့ဓမ္မပယ်ချတာပယ်ချတဲ့အနေအားဖြင့်သုရိယသစ္စာကိုလည်းမြတ်စွာဘုရားကသိမြင်တော်မူတယ်အဲ့ဒါလည်းဗုဒ္ဓခေါ်တယ်ပြီးတော့ဖြစ်ပြတဲ့ယုံနာခန္ဓာကြီးကျင့်ပြရက်စဲရရင်းရဖြစ်တဲ့ သဘောမှန်ကိုနိရောဓသစ္စာခေါ်တယ်အဲ့ဒီနိရောဓသစ္စာကိုလည်းပဲမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကမလေးပါးဘူလေးပါးနဲ့အစစ်စစ်ပဲလို့ပြောမှာရှိနေသွားတာပဲအဲ့ဒါလည်းပဲမြတ်စွာဘုရားကမျက်မှောက်ပြုတဲ့အနေအားဖြင့်တော့အတူသွားပြီအဲ့ဒါလည်းဗုဒ္ဓခေါ်ပါတယ်အဲ့ဒီချုပ်ငင်းရာတို့ချုပ်ငင်းရာကိုဆက်ရောက်ပြီးတော့မျက်မှောက်ကြည့်မြင်သွားတယ်မတရားဆိုတာမလေးပါးဆိုတာရှိပါတယ် ပြည့်စုံနေပေါ့အဲဒီမလေးပါးရဲ့ရှေ့ပိုင်းဘုဗ္ဗဘာကမဲ့ခေါ်တဲ့လောကီမဲ့ဒီလည်းပဲအပြည့်အဝမြတ်စွာဘုရားရှင်ကိုရောမြတ်ကိုယ်တိုင်ပဲကြွားပွားများသွားတယ်လောကီမဲ့တွေပြည့်စုံပြီးတော့မလေးချင်းတခါတည်းတမရသွားတယ်အဲ့ဒါမေဃတိသာခေါ်ပါတယ်အဲ့ဒီမေဃတိသာကိုလည်းပဲပွားများတဲ့အနေအားဖြင့်ပေါ်လို့ဒီမှာသိသွားတယ်အဲ့လိုသိသွားတဲ့ ပုဂ္ဂိုလ်သူပုဂ္ဂိုလ်များဆိုတာပါဠိလိုဗုဒ္ဓလို့ခေါ်ပါတယ်မြန်မာလူကတော့သစ္စာလေးပါးတရားသိသူတဲ့သိပြီးသူတဲ့ဒီလိုဆိုပါတယ်ဒါဗုဒ္ဓသစ္စာလေးပါးအမှန်တရားကိုပိုက်ကြခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားသည်ဘောဓရာတ attva များကျွန်ုပ်တို့အားလည်းအလားတူကိုသိမြင်ကြပါစေကျွန်းဟာတာဒီတိဆိုတော့မိမိမှာတော့ ဒီသစ္စာလေးပါအမှန်တရားတွေကိုသိတဲ့စိုက်ပွားဆိုတဲ့အနေနဲ့ဟောဒီကမှာပိုင်းခြားပြီးတော့သိကြရလည်းပဲသိပြီဘယ်တဲ့နေဟာကိုလည်းပဲသိပြီစိုက်တဲ့နေဟာလည်းစိုက်ပြီပွားတဲ့နေဟာလည်းပွားပြီဒီလိုပွားခြင်းအားဖြင့်အဲဒီလိုသစ္စာလေးပါသိခြင်းအားဖြင့်တန်တရားတစ်ယောက်လုံးမှာဒုက္ခပြေးခဲ့တဲ့ဣတိတာဝောရမတစ်ဆင့်ဆဲပြီးတော့ကာမဝောကာမဝောကနေပြီးတော့ဥပါကဝောဝစီရဲ့သုံးမျိုးလုံးအလေရသွားပြီ ဘဝကြီးကုန်ပြီဆိုတာပေါ့လေမြတ်စွာဘုရားကြီးကျွန်တော်များအဲရှိပါမယ်အဲ့လိုတစ္ဆာလေးပါမသိခင်ကဆိုလို့ရှိရင်မြတ်စွာဘုရားကကိုယ်တိုင်ပဲဓမ္မဝန်ခံထားတယ်သုံနာမိတ်ကိုအရိယတစ္ဆာနာအနန္တဘောဓအပတိဝေဒဧဝမိတာဒီကမတ္တနာတန်တာဥဒံတန်တရိကံမမေစီဝသူမကံသာဘေကဝေငါယေတာရဟန်းတော်များတို့

မမရှိဝငါပြားဒီ၎င်းသုမကံသတိจิตသားတို့ဒီ၎င်းသန္တာဝီတံတဘဝမှာတဘဝပြီးသွားကြရပြီသန္တရီတံတဘဝမှာတဘဝပြီးမိကြရပြီတဲ့မြတ်စွာဘုရားကတမန်ခံထားပါတယ်จิตသားတို့တဲ့จิตသားလေးပါအမှန်တရားကိုဥပဒနာဉာဏ်ခေါ်တဲ့အနုဘောဓဉာဏ်နဲ့လျော်စွာမသိဘူးတဲ့ဒါအကြောင်းတစ်ချက် ဒါဥပဒနာညာမဖြစ်ပေါ်ဘူးဆိုတော့ဥပဒနာညာရင်းပြမပြည့်စုံလို့ရှိရင်ပฏิဝေဒခေါ်တဲ့မိညာလည်းပဲပြောမရှိဘူးမိညာနဲ့ထိုးထွင်းပြီးတော့မသိဘူးတဲ့အဲ့ဒီအကြောင်းနဲ့ချက်ကြောင့်ဒုက္ခလောက်အတော့ရှိသံဃာရှိကြီးကိုငါဖျားရောသူခုသားတို့တဘဝမှာတဘဝမနာမလို့ကြီးသွားကြရပြီတဲ့တဘဝမှာတဘဝဆက်ဆက်ပြီးတော့ဓမ္မ

အဲဝတ္တိသံတရဏံလို့ဒီလိုထားကြတာဆရာကသိကြတာ။ဒီတောကာမဥပါကဝဆိုတဲ့ဝစီရဲ့သုံးမျိုးလုံးမှာအခုလို့ခြာရပလေအောင်မို့လို့ပန်းမရရှောက်တော့ရုပ်ဒီနာနေဘောတိကမှာဘဝကြီးရှိရခြင်းဟာအနုဘောဓဉာဏ်ပฏิဝေဒဉာဏ်အဲ့ဒီဉာဏ်နှစ်ပါးလက်ထုတ်လက်တဲ့နေရာချင်းကြီးအရင်ကရှိတယ်တဲ့။တဏှာလည်းရတာကဒီဉာဏ်နှစ်ပါးမရဘူးဒီလိုဆိုလိုတာပေါ့။ဒါကြောင့်မြတ်စွာဘုရားက သူ့မိကြီးအဲတန်တာဝိတံတန်တရိတံမမေဇီဝသူ့မှာကံစားလို့ဒီလိုစကားမကြပါတယ်ကျန်ကန်နဲ့ဖွင့်ဆိုထားပါတယ်အဲ့တော့ဒီမှာအနုဝရညာနဲ့အနုဝရညာခေါ်တဲ့ဥပဒနာညာပฏิဝေဒညာခေါ်တဲ့မဲ့ညာအဲ့ဒီညာနှမျိုးနဲ့ပြစ္ဆာလေးပါးတရားကိုလျောသွားမသိသိုးရမသိလို့တဲ့သံဃာတော်ဒုက္ခရောက်ခဲ့လာပြီ ပြီးတော့သစ္စာလေးပါးတရားဝိပဿနာဉာဏ်မဲ့ဉာဏ်ဖြင့်မတည်ခြင်းဟာသံဃာတိဆောက်လို့တွားနေရမှာကျွန်မြတ်စွာဘုရားရှင်တို့များကအတိသစ္စာလေးပါးတရားတွေဆိုလိုသွင်းနေမလားကြည့်မြင်တဲ့ဗုဒ္ဓအမည်ရှိဥစွာတမခန္ဓာဝင်တယ်ဒီဥစွာခန္ဓာဝင်ပြီးတော့မိမိကိုယ်တိုင်ပဲတန်မြာဝစင်းမှာလွတ်မြောက်ပြီးတော့တတ္တဝါတွေလည်းပဲသစ္စာလေးပါးအမှန်တရားကိုမသိတဲ့အတွက်တန်မြာတဲ့ကြောက် မဆုံးနိုင်အောင်ဒုက္ခတွေရောက်တော့မှာပဲအဲ့ဒီအမှန်တရားတွေကိုတော့ငါပြားကတတ္တဝါတွေဝိညာဉ်တတ္တဝါတွေသိအောင်ဟောကြားရမယ်ဆိုတာပေါ့အဲ့ဒီရည်ရွယ်ချက်ရှိတယ်ဟောကြားတယ်ဆိုတာလည်းပဲမိမိယာတိသားတရားတွေကိုဟောကြားလို့ဟောနိုင်တာပဲပြောနိုင်တာပဲဆိုပြီးတော့အထင်ကြီးအောင်လို့ရနာတဲ့ပုဂ္ဂိုလ်တွေအထင်ကြီးအောင်လို့အထင်ကြီးမှုကိုလိုချင်လို့ဒီလိုဟောတဲ့သဘောမျိုးလား ဟောကောင်းတာပြောကောင်းတာပဲဆိုပြီးတော့တရားနာတဲ့ပုဂ္ဂိုလ်ကြီးကကြီးညိုပြီးတော့ဒီကိလလာပါတည်နဲ့အပူသောခံရင်လို့အဲကြော်သောခြင်းလို့လူသဘောနဲ့ဟောတာလားဆိုတော့မဟုတ်ဘူးကရုဏာရှိပါတဲ့မြတ်စွာဘုရားကရုဏာထားပြီးတော့ဟောတာဒီအမှန်တရားတွေတတ္တဝါတွေမသိဘူးဆိုလို့ရှိရင်တန်တရားတစ်ချောက်ကျောက်လောက်အတွရှိရှိတဲ့တန်တရားတစ်ချောက်လုံးပေါ့ဒုက္ခတွေရောက်တော့မှာပဲ ဒီဒုက္ခတွေကလွတ်မြောက်ပြီလို့တဲ့ဆင်းရဲတွေမဖြစ်စေလို့တဲ့သဘောနဲ့ကရုဏာအဲ့ဒီကရုဏာနဲ့ဟောတာအခုကာလဒီတို့တို့ဓမ္မသတိကတွေဟောဒီကမဟောတဲ့ကမိမိဟောတဲ့ပြောတဲ့ဟာလေးအဲဟောပြောကောင်းတာပဲအပန်ကောင်းတာပဲအကြောင်းကျိုးဆက်နွယ်ပြီးတော့အပြာကောင်းတာပဲဆိုတဲ့အနေနဲ့ပေါ့လေနာကြတဲ့ပုဂ္ဂိုလ်တွေထံကသိမှုခံရင်လို့သင်ကြီးခံရင်လို့ ဒီသီလလာပါနဲ့အပူသောခံရင်းနဲ့ဒီလိုသဘောမျိုးနဲ့မဟုတ်ဘူးမှတ်ပါဗျာတကယ်ကိုပဲကရုဏာကရုဏာထားပြီးတော့ဒီတရားတွေကြည့်ကြပါစေအမှန်တရားတွေကြည့်ကြပါစေအမှန်တရားတွေပြီးတော့အမှန်တရားတွေရအောင်လုပ်နိုင်ကြပါစေမန္တရားတွေညီပြီးတော့ဆင်းရဲဒုက္ခကဒုရောက်ကြပါစေဆိုတဲ့ကရုဏာအမှန်တကြီးမှတဲ့ကရုဏာအဲ့ဒီကရုဏာရှိထားပြီးတော့မြတ်စွာဘုရားကဒီသနာဉာဏ်တော်နဲ့ဟောတာကရုဏာကရှိရှိရှိတော့ ဟောကြားတဲ့ဒေသနာများကနောက်ဒီလိုဆိုတယ်ကရုဏာရှိသွားပြီးတော့ဟောကြားတယ်ဒါမို့ဒီတေဒီကရုဏာရှိသွားပညာအားဖြင့်ဟောကြားတော်မူပါဘူးဒီလိုဆိုတယ်အဲ့တော့လက်တွေ့ပြောရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အခုယောဂီတွေပေါ့လေခုနသိမှုသိမှုမြင်မှုကြားမှုအစရှိတဲ့ဒီပြည့်တဲ့ယုံနာခန္ဓာတွေ သူတို့ရဲ့ရှေ့ခိုင်မှာလိုက်ရတဲ့ဓမ္မရှုနေတာကိုမြင်နိုင်ရှုကြားနိုင်ရှုနားနိုင်ရှုစားနိုင်ရှုကြည်နိုင်ရှုသိနိုင်ရှုဝိရိယစံနေစောင်းနေငယ်နေကြွားနိုင်လာနိုင်ခြားနိုင်ပေါ့ဒါလည်းရှုရတာဒါပေမဲ့ရှုခါသာယောဂီပုဂ္ဂိုလ်တွေဟာအကုန်လုံးမြင်နိုင်ကြားနိုင်နေလုံးတိကွဲကြောင်မှတ်နိုင်ပြီးတော့နည်းနည်းလွယ်လွယ်ကတတ်ဒီသနာတော်နေ့တိုင်းဘုန်းကြီးတို့နန္ဒကြီးရှင်ဆရာတော်ပြားကြီးဩဝါဒအရဝါဘိုင်မှာစာပြီးတော့ပေါ့လေဟာ စိတ်ကြည့်သွင်းလိုက်တဲ့အခါကျတော့ဟိုဘက်ကဖောင်းတယ်ဖောင်းတယ်ဖောင်းစားကစားဖောင်းဆုံးတယ်အေးဒီခြားခြားသူ့တိုင်းဆိုတော့မှကတ်လိုက်တောင့်တင်းလှုပ်ရှားတဲ့ဝါယောပုတ္တဘာရုပ်ပေါ်ရုပ်တုကတိစာတိုင်းရဲ့တရားပဲရှိမှုပဲရှိမှုနဲ့ပတ်သက်ပြီးတော့မှဖြစ်ပြနေတဲ့ယုံနာတရားတွေပဲအဲတော့အပြောကတော့ဖောင်းပေါ်သဘောကတော့ဖောက်ကြွရေးချတဲ့သဘောဒီမှာတောင့်တင်းလှုပ်ရှားတဲ့သဘောဝါယောပုတ္တဘာရုပ်ပဲရုပ်တုကတိစာတိုင်းရဲ့တရားပဲ အဲဒီရုပ်တုကသိလာတဲ့တရားလေးအမှန်တိုင်းကြည့်သွားအောင်လို့ဒီကလေးဖောင်းတာကစပြီးတော့ဖောင်းဆုံးတဲ့ဒီသေးသေးချာချာဆုတိုက်ပြီးတော့ပရမသုတ္တမှာကပ်ပြီးတော့လိုက်စိတ်လိုက်လို့လေထုတ်လိုက်လို့ဝမ်းမက်ကပိန်ကျသွားလို့ရှိရင်လည်းပိန်ကျတာပိန်ဆုံးတယ်အောင်သေးသေးချာချာဆုတိုက်ပြီးတော့မှကပ်လိုက်ဟောကပ်လိုက်တော့ပိန်တဲ့အာယုဘောမှာအစကအဆုံးနေတာတေးတေးချာချာသုတိုင်းပြီးတော့မှကတ်ကြတာပဲ။ခေါင်းတိုင်းခေါင်းတိုင်းပိန်နေပိန်နေပုံမှာဒီမှာကတ်ကြနေတယ်။ ခိုက်ကြပြီးတော့တစ်ခါတစ်ခါမှ7မိနစ်လောက်တစ်ခါတစ်ခါမှ9မိနစ်လောက်3မိနစ်လောက်ပေါ့လေပြင်းအောင်မှဆက်တာပြီးတော့ပေါ့လေထူးထူးကျဲကျဲအမကလေးကြီးအရှင်ရအရှင်တက်ဒီတက်လာပြီဆိုလို့ရှိရင်ကာမိကနာအစိုက်ကိုဘုရဏတရားကြီးကျင်းကျင်းပြီးတော့စိတ်ကြီးတန့်ရှင်းလာတာစိတ်ကြီးကြီးလာတာဟောကြည်တရားတွေဖြစ်လာတယ်ဒီတရားတွေဖြစ်လာတယ်ဆိုရဲကောကဓမ္မတရားတရားလေးရလည်းပဲအဲ့လောက်ဖြစ်လာအောင်မေငါဒီလောက်မှတ်ရုံနဲ့ ဒီလောက်နေကြိုးစားရုံနဲ့စိတ်တွေကခါတိုင်းအချိန်လေးလို့မဟုတ်ဘူးအငြိကျေးတွေကင်းပြီးတော့စိတ်တွေတန်ရှင်းလာတယ်ကြီးလာတယ်တိတ်ထူတာပဲပေါ့လေတရားနယ်တဲ့မြောက်ခင်ကစိတ်အခြေအနေနဲ့အခုလိုအားထုတ်လို့မျိုးရဏကင်းပြီးတော့စိတ်တွေတန်ရှင်းတဲ့အခြေအနေနဲ့ပြင်ကြည့်လိုက်တဲ့အခါမှာသိပြီးတော့ထူးထူးခြားခြားကြီးတော့တွေ့နေတာဟုတ်အဲဒီလိုတွေ့တဲ့သူတွေကမြတ်စွာဘုရား ကြည်ညိုစပြုလာပြီတရားတရားလေးကနည်းနည်းစွဲလာပြီဟောဆက်ပြီးတော့အားထုတ်တဲ့အခါမှာဖောက်နာလေးကွဲတည်လာတယ်ပိန်နာနဲ့မရောဘူးပိန်နာလေးမလိုက်လို့ကျင်ပိန်နာလေးကွဲတည်လာတယ်ဖောက်နာနဲ့မရောဘူးသောသောပိုင်းကဆိုလို့ရှိရင်ဖောက်နာဒီပလင်ပိန်သွားသလိုလိုပိန်နာဒီပလင်တစ်ဖန်ပြန်ပြီးတော့ဖောက်နာလို့ဒီလိုလိုပေါ့တယ်မကွဲဘူးတစ်လုံးနဲ့တစ်ခဲတည်းလို့ပေါ့ဖြစ်နေတာ နောက်ဒါလေးတွေကကွဲသွားတာဒီတော့အခြားခြားကိုယ်ထဲမှာပေါ်တဲ့ဟာလေးတွေပူတာလေးတွေလွေးတာလေးတွေကြေးတာလေးတွေတောင်းတာလေးတွေကျင်းတာလေးတွေလှုပ်တာလေးတွေစသည်ပေါ့လေမတိုင်းမတိုင်းအဲ့ဒါလေးတွေလည်းကိုကြီးကိုကြီးကွဲကွဲပြီးတော့ဟောဒီသဘောလေးကြီးစပြီးတော့ကွဲတယ်ဒီလိုပိုင်းခြားသည်ဒုက္ခတိသာဝရုပ်ဒုက္ခတိသာဝမှာပိုင်းခြားသည်ဟာနောက်ပြီးတော့ကြည့်ရကြည့်ရအာရုံလေးပေါ်မှာစိတ်ကလေးက သိညိုပြီးတော့ကြာကြသွားတာခေါင်းသားလေးမလာလေးကြီးခေါင်းတော်ပေါ်မှာကတ်ကြသွားတာပင်နာလေးမလာလေးကြီးပင်နာပေါ်မှာကတ်ကြသွားတာအခြားအခြားဦးရအေးရတောင်းရတင်းရလှုပ်ရလှုပ်ရလေးတွေပေါ်မှာဒီဒေတာသူလိုက်မလာလေးကြီးတွေမှာကတ်ကပ်ပြီးတော့ကြာကြသွားတာကျွတ်မှတ်တဲ့အသိစိတ်ကလေးကကျွရအာယုပေါ်မှာသိညိုပြီးတော့ကြာသွားတာလေးတွေသမျိုးပြီးသမျိုးပေါ်ဒီပေါ်တိုင်းပေါ်တဲ့အာယုအလိုက်ပေါ်ကတ်ကပ်ပြီးတော့ကြာတယ်ဘူရာလေးပေါ်ရင်ဘူစီဒေတာလေးပေါ်ရင်အေးဒီတောင်းတာလေးပေါ်တောင်းပြီးပေါ် ရှိရရှိရအောင်လေးမှာဒီကလေးကတ်ကတ်ပြီးတော့ကြာတယ်နန္ဒဘောလေးကိုဒီမှာပိုက်ချပြီးတာတဏှာကိုပိုက်ချပြီးတဲ့သဘောပဲရမတစ်စိတ်တက်ပြီးတော့အားထုတ်သွားလို့ရှိရင်ရှုစရာရောရှုတာရောရှုစရာရောရှုတာရောကွဲပြီးတော့ပြီးတော့ဖောင်းနာလေးမှရောဖောင်းနာလေးရတရားပြီးတာလေးရတရားဒိနာလေးမှလည်းလူကြီးဒိနာလေးရတရားပြီးတာလေးရတရားတရားတရားပူရအိရတောင်းရတင်ရလောက်ရလေးတွေပေါ့လေမှတ်မိလိုက်မှတ်မိလိုက်အာယုံနဲ့အသိသိကြရနဲ့သိတာပေါ့ရုပ်နဲ့နားပိတ်မိတ်ခြားခြားလေးတွေတမသူ့က တပိုက်ကြပြီးတော့ဒီယုံနာမမျိုးတာရှိတာပဲဒီယုံနာဆိုလို့ဘာမှမရှိဘူးဆိုတာပေါ့လေဟောတမပိုက်ကြပြီးတော့ပြီးတယ်ဆိုတဲ့ကောကဒီယုံနာမှာတပါအခြားပုဂ္ဂိုလ်တ attva ငါဒီယောက်ျားမင်းမှမရှိဘူးဆိုတာရှင်းသွားပြီအတိညာရဲ့နောက်မှာလည်းပဲမြတ်စွာဘုရားကဒီမှာကြီးညိုသွားပြီကြီးညိုသွားပြီဟောမြတ်စွာဘုရားဟောကြားတဲ့အတိုင်း ယုံနာများတာရှိတယ်ဆိုတာဟိုတုန်းကအပြအထင်အခုတော့ငါလက်တွေ့အားထုတ်လို့အမြင်ဖြစ်လာပြီအသိဖြစ်လာပြီမြတ်စွာဘုရားကိုယ်တိုင်ကြည့်ပြီးတော့ကိုယ်တိုင်ခေါ်ကြထားတဲ့တရားပေါ့လေတဲ့မှာတတ္တဝါတွေကိုငဲ့ညာသနာပြီးတော့ကိုယ်တိုင်ခေါ်ကြထားတဲ့တရားတော်တိုင်းကျင့်လို့ငါကိုယ်တိုင်တွေ့နေရပြီဆိုတာပေါ့လေကိုယ်တိုင်ကြည့်ရှိတဲ့အချက်နဲ့ဆက်စားပြီးတော့မြတ်စွာဘုရားဓမ္မဒုက္ခဒုက္ခတရားရှိပုံလေးတွေ မြတ်စွာဘုရားသိတော်မူပါပြီလေဒီယုံနာနေသိတော်မူပါပြီဒုက္ခသစ္စာတဲ့ယုံနာတရားတွေသိတော်မူပါပြီလေဆိုတော့ဒီမှာမြတ်စွာဘုရားဗုဒ္ဓဂုဏ်ကိုခေါ်လာတယ်တစ်ဖက်ကြည်ညိုလိုက်တာပဲဘုရားပူဇော်လိုက်တာပဲဘုရားဆုံးဆုံးမကျတဲ့အတိုင်းတပည့်သားပြီးပြီပေါ့ဒီတောင်ကပြီးပြီငါအာထုအာထုတယ်ဆိုတာပေါ့ဒီအာထုကြီးရဲ့ဆိုတာပေါ့ဟောတယ်မှာကိုယ့်ကိုယ်လည်းရှင်းလိုက်အဲ့လိုဖြစ်တာဒါယုံနာကွဲသွားတယ်ဆိုတော့ နာမဥပါဏယထာဝတ္တနာဒိဋ္ဌိဥဒ္ဓိနာမဆိုတဲ့အတိုင်းပေါ့လေနာယုံနှစ်ပါးကိုဒီမှာရှုနေတော့မှသဘောမှာပိုက်ပင်ပိုင်ပိုင်ခြားခြားသိတယ်ဆိုရအတိနေစင်ကြယ်သွားပြီစင်ကြယ်သွားတော့ဒီမှာအတက္ကတိကြီးလည်းပဲတပွဲတော့ပြုတ်သွားပြီပေါ့နာယုပိုင်ခြားသိတယ်ဆိုရအတက္ကတိကြီးပြုတ်သွားပြီဒီမှာပြိတ္တာကျင့်သွားပြီသဘောမှာသိတယ်ဆိုတဲ့ကူကဓမ္မတပွဲတော့တက္ကတိကြီးကျင့်သွားတာ

မြင်မှုကြောက်ွယ်အစားကျဒီအာရုံဒီပေါ်မှာလည်းပဲစိတ်ကရောက်ပြီးတော့တောင်းတမှုတာယာမှုလူချင်းမှုဖြစ်ဖြစ်တယ်အဲ့ဒါမရှိဘူးအဲ့ဒီထိုက်တာဟောတုသမုဒိယတိစ္ဆာတဏှာလည်းပဲဒီမှာဒီထိုက်တာပြင်းနေတာကိုယ်တဲ့ပေါ်တဲ့ဒုက္ခတိစ္ဆာပိုက်ခြားသူချင်းအားဖြင့်ပိုက်ခြားသူရဲ့အတွက်မသိလို့ရှိရင်တွယ်နိုင်တဲ့သမုဒိယတိစ္ဆာဒီမှာပြဲသွားတယ်ပျောက်သွားတယ်အဲ့ဒီပြဲပျောက်သွားတာဟာဓမ္မ သမုဒိယသစ္စာဘာတဗံဆိုတဲ့အတိုင်းသမုဒိယသစ္စာတပဲနေတာလေငါမှာမကလေးဖြစ်နေတဲ့အခါပဲပဲရှားသိနေတဲ့အခါတာယာမှုမရှိပါလားတာယာမှုကျင်းနေပါလားဆိုတာပေါ့ဟောရောက်ပြီးတော့ပေါက်ပါတယ်သဘောပေါက်ပါတယ်ဒါသမုဒိယသစ္စာပယ်လိုက်တာသူတစ်ဖြင့်အကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်ပုံလေးတွေကြည့်သွားလို့ရှိရင်သမုဒိယသမုဒိယကိုပယ်တယ်ဆိုတာသိသင်္ခါတာ အကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့သိဘဝရတမှာကိုယ်ကျင်လို့ကိုယ်တာတွေဆန့်ကျင်လို့ဆန့်ဆန့်တာတွေထိုင်ကျင်လို့ထိုင်တာတွေထားကျင်လို့ထားတာတွေနာကြောက်တာပြီးတော့ရုပ်ကျိုးဖြစ်ပုံလေးတွေမျက်စိနဲ့အသိရှိနေလို့မြူတိစိတ်ကြရပုံလေးတွေနားနဲ့အသံရှိနေလို့ကြာတိစိတ်ကြရပုံလေးတွေပေါ့ရုပ်ကြောင်းခံပြီးတော့နာကျိုးဖြစ်ပုံလေးတွေအာယုန်ဒီပေါ်မှာနှလုံးသွင်းခေါ်တဲ့မနတိကာရရှိနေလို့မြင်းကြီးမှုစိတ်အစဉ်ကြာတိမှုစိတ်အစဉ်စသည်ကြည့်ရပုံလေးမနတိကာရခေါ်တဲ့နာအကြောင်းခံပြီးတော့မြင်းကြီးမှုစိတ်အစဉ်စသည်နာအကျိုးပြရပုံလေး ပြီးတော့ပူအေးရာဒီအလိုက်ကိုယ်ထဲမှာလည်းပဲပူရုပ်ဆိုအေးရုပ်ဆိုလည်းရှိရဘူးပူတိကြောင့်ရုပ်အကြောင်းခံပြီးတော့ရုပ်ရုပ်ဖြစ်ပုံလေးတွေအာရမသိနိုင်တဲ့ပုဂ္ဂိုလ်တွေဟာအာရနဲ့စပ်ပြီးတော့အာရလိုလို့ရှိရင်ရုပ်ညှို့သွားဘူးအာရပြည့်စုံလာပြီဆိုလို့ရှိရင်ရုပ်ကြီးဖြိုးပြီးတော့တောင့်တင်းလာဘူးရုပ်ကြောင့်ခံပြီးတော့ရုပ်အကျိုးဖြစ်ပုံတွေပေါ့ အဲ့လိုအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်ပုံလေးတွေရှိတိုင်းရှိတိုင်းမှာယောဂီကသဘောပေါက်နားလည်လာလို့ရှိတယ်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာပဲဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲမဆိုင်တဲ့အကြောင်းတွေကမဆိုင်တဲ့အကျိုးတွေဝင်ပြီးတော့ဖြစ်တာမဟုတ်ဘူးဆိုင်ရာဆိုင်ရာအကြောင်းကဆိုင်ရာဆိုင်ရာအကျိုးလေးတွေဝင်တဲ့အနေအချင်းဖြစ်နေတာပဲဆိုတာပေါ့လေယခုပြည့်တဲ့ကကြောက်ကြွဆက်နွယ်ပြီးတော့ဖြစ်နေကိုကောင်းကောင်းသဘောပေါက်သွားတာနဲ့ပဲ အတိတ်ကလည်းပဲဒီလိုကြောင်းစုရှိတဲ့မှာပဲယူမတန်ကြီးကရှင်းသွားတယ်အတိတ်ပေါ်မှာအတိတ်ရှိရတဲ့ပုံမှာပေါ့လေနောက်လည်းပဲကိလေသာမကင်းသေးလို့ဆက်ပြီးတော့ဖြစ်အောင်မယ်ဆိုလို့ရှိရင်ယုံနာအကြောင်းပဲယုံနာအကျိုးပဲအကြောင်းယုံနာကြောင့်အကျိုးယုံနာဒီလိုပြုံးမှာပဲဆိုတာသဘောပေါက်သွားတယ်မိမိတဏ္ဍာမှာအတိတ်နာကပြစ္ဆုတ်ပံအကြောင်းနဲ့အကျိုးယုံနာအကြောင်းနဲ့အကျိုးရှိတယ်လို့အခြားခြား ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းပဲဒီလိုယုံနာအကြောင်းနဲ့အကျိုးရှိမှာပဲဆိုတာပေါ့ဟုတ်တယ်မှာယုံမတန်လို့ရှင်းပါတယ်အဲ့ဒီခါကျလို့ရှိရင်ပို့ပြီးတော့ပေါ်လေဒီမှာအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်နေကုန်လေအမှန်ရှင်းပါအမှန်ရှင်းပါယုံမတွေကင်းပြီးတော့တန်တရားတွေလည်းပဲရှင်းသွားတာဟဲ့အမှန်ထူးကြပါလားအဲ့ဒီခါကျလို့ရှိရင် ဆင်းရဲဖြစ်ခြင်းရဲ့အကြောင်းပေါ့လေသမုဒိယသစ္စာတွေပေါ့လေအဝိဇ္ဇာကအစအဝိဇ္ဇာတဏှာဥပါဒံပေါ့လေဆင်းရဲဖြစ်ခြင်းအကြောင်းကိုသိငြိမ့်ပြီးတော့နေရတယ်အမှန်တရားပါလေသမုဒိယသစ္စာပဲတဲ့သဘောမျိုးဒီတော့ဒီခိုက်တာမှလည်းပဲမတိဥပါဒသတိတဝတိငြိမ့်နေဖို့သူ့အကြောင်းခံပြီးတော့ဘဝတိတတဲ့ကံဉာဏ်ငြိမ့်နေဖို့ဒီတော့ဘဝတိခေါ်တဲ့ဥပါကဆင်းရဲပေါ့လေဒါဒီလည်းပဲမဖြစ်ပေါ်ဘူးပေါ့ဒီနည်းနဲ့ပဲကိလေသာကံမဥပါကကိုအစည်းအသုံးမျိုး တစ်ချက်မှလိုက်ရှိတစ်ချက်ရက်သွားတာကျင်းသွားတာနိရောဓသစ္စာထိုက်တဲ့နိရောဓသစ္စာကိုလည်းပဲဒီမှာမျက်မှောက်ပြုတဲ့မျက်မှောက်ပြုမှုကိစ္စအလုံးလုံးကြီးကြီးသွားကုန်တယ်ဒီတော့ရှုပြီးတဲ့စိတ်ထဲမှာစိတ်ထဲမှာလည်းပဲမေတ္တာသစ္စာတိုက်တဲ့တရားဒီမှာဒါခွဲကြည့်တဲ့အခါကျတော့သီလဆံရမဲ့ကိလေသာပြေဝပါနေတယ်ဓမ္မကြီးဆံရမဲ့ကိလေသာပြေဝပါနေတယ်ဉာဏ်ဆံရမဲ့ကိလေသာပြေဝပါနေပါဘုံဝရဓမ္မကိုယ်ရဲ့စိတ် လောလောဆယ်ပေါ်တာနဲ့တက်အောင်သူကဒီကလေးတွေတရားတွေနဲ့တက်အောင်မှတ်ကျောင်းရဆိုင်ကြီးသူကြပါစို့ဝမ်းမိုက်ဆိုင်ပြီးတော့ဒီမှာဖောင်းတာပြင်တာလေးတွေမလုပ်ရအောင်ကျောင်းရဆိုင်ကြီးဒါတမယုံမမဲ့ခင်ပေါ့ကျောင်းရဆိုင်ကြီးတော့ကျွမ်းမြဲတဲ့တတိလေးဖြစ်လာပြီဆိုလို့ရှိရင်ဟောဓမ္မသမာဓိမဲ့ခင်ဆိုတာဘောလေးမှာပါနေတာပဲပိုင်နေစွာရှိပြီရဲ့အာဝမှာစိတ်ကလေးစိုက်ပြီးတော့အထိုက်တန်တော့ကြာသွားတာသမာဓိမဲ့ခင်လည်းဖြစ်သွားတယ် စိတ်ကြီးကြက်လွန်သွားတာမရှိဘူးဒီမှာစိတ်ကြီးအဲသူ့ခဲပြီးတော့ဗောလေအာယုတကူထဲမှာစိုက်ပြီးတော့ကြာတာဒါတမန်တမာတိမဲ့ကျင်ရှိပါတယ်ဟောဝိရိယတတိတမာတိခေါ်တဲ့တမာတိဆိုင်ရာမဲ့ခင်လေဒီမှာပွားသွားတယ်ပိုင်နေစွာရှိမိတဲ့အာဝလေးပိုင်ပိုင်ဆိုင်ဆိုင်တိလိုက်တယ်သူတို့ရမမြဲပုံလေးတွေအဲအာကုဇ္ဇံမုတ်ပုံလေးတွေသူဘောတဲ့ညီဖြစ်ပုံလေးတွေဒီမှာပိုင်နေစွာတိကလည်းတမာတိကျင်မဲ့ခင်လည်းဖြစ်သွားတယ်သူကြာရုံနဲ့ရှိခဲ့တဲ့စိတ်နဲ့ချိန်တဲ့နေအောင်လို့ဒီမှာ မှန်ပြီးနေတဲ့သဘောလေးတက်ပြီးနေတဲ့သဘောလေးသမာသင်္ကပ္ပမဲ့ခြင်းလည်းဒီမှာပါနေတယ်။နော်သမာဓိတိသမာသင်္ကပ္ပပညာဆင်ရမဲ့ခြင်းမပါလည်းပဲအလိုလိုဒီမှာပါနေတာ။သမာအဲသမာဓိဆင်ရမဲ့ခြင်းပညာဆင်ရမဲ့ခြင်းပေါ့ဒီလို။ဒီတော့လူတွေမှာဆိုလို့ရှိရင်သတိတောင်းနေတဲ့ဒီလားတွေမပြတ်ပြည့်စင်ကြဲနေလို့ရှိရင်သမဝါဒသမကမ္မတသမအာဇီဝပေါ့လေအမှန်ပြောအမှန်လို့အမှန်ကြာပြီဆိုတာပေါ့ဒါဖြစ်နေတာပဲသီလဆင်ရမဲ့ခြင်း။ရဟန်းတော်များမှာလည်းပဲ မလို့ကောင်းမပြောပါနဲ့ပြညာချက်ကြီးကလက်တွေ့ကြကြချောင်ကျင်းနေလို့ရှိရင်ဒီမှာသီလဆင်ရမယ်ကြီးအလုံးလုံးပြီးပြီးနေတာပဲအဲ့တော့သီလဆင်ရမယ်ကြီး၃ရနဲ့ရှုတိုင်းမှာထိုက်တယ်လို့ပါနေတယ်မဲ့ကြီး၅ရပေါက်တတ်လိုက်တဲ့အခါကျတော့ဒီမှာမဲ့ကြီးဖြစ်ပါတဲ့မဲ့ကြီးဖြစ်ပါအကျင့်တရားတွေသီလမဲ့ကြီးသမာဓိမဲ့ကြီးပညာမဲ့ကြီးလို့ဟောပွားတဲ့နေရာတွေလည်းပဲပွားနေတယ်ဒီပဲစိုက်ပွားကြတာပေါ့ ကိုယ်လည်းကလောလောဆယ်ဖြစ်ပေါ်လာတဲ့ဒုက္ခသစ္စာကိုသူရဖြစ်ခိုင်လိုက်ပြီးတော့ပိုင်းပိုင်းခြားခြားသိခြင်းဖြင့်ဓမ္မတာရတဲ့သမုဒယသစ္စာတဏစိတ်သုံးကိုနိရောဓသစ္စာကိုလည်းပဲမျက်မှောက်ပြုမှုကိစ္စပြီးပြီးသွားဖို့မေဃသစ္စာလည်းပဲပွားမှုကိစ္စပြီးပြီးသွားဖို့ရှိတယ်စိုက်ပွားတယ်ကိုယ်တိုင်ပဲယောဂီကသိနေတာပဲအာရုံအာရုံတော့ဓမ္မသိနေတာပဲဝိပဿနာဉာဏ်ဖြင့်အစဉ်တိုက်တက်ပြီးတော့ အဲနောက်ဆုံးယုံနာနာမချုပ်ခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ဒီမှာအငိမ့်တာတွေ့သွားပြီအငိမ့်တာတွေ့သွားပြီဆိုလို့ရှိရင်ခုနဒုက္ခပိုင်းခြားခြင်းကိစ္စလည်းပဲတရားဝင်နေပြီးပြီးသွားတယ်ဒုတိယသစ္စာပယ်မှုလည်းပဲတရားဝင်ပြီးပြီးသွားတယ်မေဃသစ္စာပွားမှုလည်းပဲဒီမှာတရားဝင်နေပြီးပြီးသွားတယ်အဲဒီကကြမှာသိချရတာ ရှုနေတဲ့ခိုက်တာမှာတော့ဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ကျွဲသစ္စာသုံးပါအလိုလိုကိစ္စသိပြီးသွားတာပေါ့အငိမ့်တာနိရောဓသစ္စာမျက်မှောက်ပြုမှုကိစ္စအဲမျက်မှောက်ပြုလိုက်တဲ့အခါမှာတော့ဉာဏ်သစ္စာသုံးပါပေါ့လေအလိုလိုကိစ္စသိပြီးသွားတယ်အဲ့ဒီခံမျိုးကြလို့ရှိရင်ယောဂီကကောင်းတဲ့သဘောပေါက်ပါဒီသားပြီးတော့ဟောကြတော့မူပါပြီလေဆိုတော့မြတ်စွာဘုရားရဲ့ဘုရားကုသိုလ်ကြီးအလိုလိုပေါ်လာတယ် မြတ်စွာဘုရားကလည်းပဲမိမိကိုယ်ကျင့်သီလနဲ့ပဲဓမ္မဥတိုက်တယ်အကောင်းဆုံးပေါ်လေးဓမ္မပฏิပတ်တိပူဇနာဆိုတာပေါ့ပฏิပတ်တိပူဇာပေါ့မိမိကိုယ်ကျင့်သီလနဲ့ဓမ္မမြတ်စွာဘုရားကိုပူဇော်လိုက်ရတယ်လက်တွေ့ရှိအောင်အားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်ဒီတိုင်းပါဒီတိုင်းပဲကိုကသူ့နေရှင်းနေပြီဆိုလို့ရှိရင်အော်ဒီအမှန်တရားတွေကိုအခုမိမိကိုယ်တိုင်တွေ့နေရတာဟာမြတ်စွာဘုရားရှင်ကိုရောမြတ်က ရှင်ဥစွာကိုယ်တိုင်ဒီအမှန်တရားတွေသိတော်မူပြီးလို့သိတော်မူပြီးအတိုင်းပါလေဟောကြားထားလို့ဟောကြားတဲ့အတိုင်းငါတို့ကျင့်လို့ဒီလိုတွေ့နေရပါလားမြတ်စွာဘုရားဗုဒ္ဓဂုဏ်တော်တို့နဲ့ဗုဒ္ဓဂုဏ်တော်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားအစ်စ်မှာဖြစ်ပါလားဆိုတာပေါ့လေဂုဏ်တော်ကြီးပေါ်လာတာအဲ့ဒီလိုတရားသဘောလေးတွေတွေ့မြင်ပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ပေါ်လာတာ တရားမြင်တော့ဘုရားမြင်ပြီဆိုတာဒါပြောတာပဲတရားမမြင်သေးဘူးဆိုလို့ချင်းတော့ဘုရားမမြင်သေးဘူးပေါ့ဒီမဲ့တော့ဘုရားမြင်တရားမြင်တော့ဘုရားမြင်တယ်ဘုရားမြင်လာတာဒါဘုရားကိုသိခိုးတာဘာနဲ့သိခိုးလဲခုနကိုရင့်ဒီလာနဲ့သိခိုးနောက်လို့ခွန်ကြီးတို့သိနေကြတော့အများကြီးကသောဘဂဝါကျွန်ုပ်တို့များ၏အာတကုဝရာသိတော်မူသောတို့များစွာဘုရားသည်ဘုဒ္ဓတိစ္ဆာလေးပါးမှတရားကိုပိုက်တာသူမူသိမြင်တော်မူပြီဖြစ်၏ ဝရာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူကိုရှိနေကြပါစေကျွန်းဟာတဲ့ကျွန်ုပ်တို့တူရေပေါ့လေဒီဒီသာနေတဲ့ပုဂ္ဂိုလ်တွေပေါ့ဘုရားဘာသာဝင်တဲ့ပုဂ္ဂိုလ်တွေအကုန်လုံးပါဝင်ပါတယ်ဒီလိုချင်းလက်ရှိကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေပေါ့ဘောဓာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူကိုရှိနေကြပါစေကျွန်းဟာဓမ္မသစ္စာလေးတရားမှာကိုဓမ္မဒုက္ခသစ္စာဥပ္ပယသစ္စာ နိရောဓသစ္စာနဲ့မေဃသစ္စာခေါ်တဲ့သစ္စာဒီကံတရားမှန်ကိုဒီတေဒီဟောကြားတော်မူပါသည်ဒီတေဒီကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါသည်ဓမ္မကဝန္တံတတော်ထင်ရှားသူမြတ်စွာဘုရားတကူကိုအများအနေနဲ့ဆိုလို့ရှိရင်မယားအကျဉ်းတို့သည်ဝန္တာမယုရိညာတို့လက်အုံမိုး၍ရှိခိုးပူဇော်ကြပါ၏ခရာ